ရှလုကာခရစ်အခန်းကြီး20အငယ်1မှ8တနေ့တ၌ကိုတော်သည်ဗိမာန်တော်တွင် လူများကို ဆုံးမဩဝါဒပေး၍ဧဝံဂေလိတရားကို ဟောတော်မူစဉ်ယေပရောဟိအကြီးကျမ်းပြုဆရာလူအကြီးကဲတို့သည် လာ၍ကိုတော်သည်ဤအမှုများကိုအဘယ်အခွင့်နှင့် ပြုသည်ကို၎င်းထိုအခွင့်ကိုအဘယ်သူပေးသည်ကို၎င်းကျွန်ုပ်တို့အားပြောပါဟု ဆိုကြတော့ ကိုယ်တော်က၊ငါသည်တစုံတခုကိုမေးဦးမည်။သင်တို့ဖြေကြလော့။ယောဟန်၏ဗတ္တိဇံတရားသည်ဘုရားကဖြစ်သလော။လူက ဖြစ်သလောဟု မေးတော်မူ၏။ထိုသူတို့သည်အချင်းချင်းဆင်ခြင်၍ဘုရားကဖြစ်သည်ဟုငါတို့ဖြေလျှင်၊သင်တို့သည်ယောဟန်ကိုအဘယ်ကြောင့်မယုံသနည်းဟု သူမေးလေဦးမည်။လူကဖြစ်သည်ဟုငါတို့ဖြေလျှင်၊ယောဟန်သည်ပရောဖက် ဖြစ်သည်ကိုလူအပေါင်းတို့သည်ယုံသဖြင့် ငါတို့ကိုကျောက်ခဲနှင့်ပစ်ကြလိမ့်မည်ဟုအချင်းချင်းဆင်ခြင်ပြီးမှအဘယ်ကဖြစ်သည်ကိုအကျွန်ုပ်တို့မသိပါဟုပြန်ပြောကြ၏။ယေရှုကလည်း၊ထိုအတူဤအမှုများကိုအဘယ်အခွင့်နှင့်ငါပြုသည်ကိုငါမပြောဟုမိန့်တော်မူ၏။ထိုအခါပရိသတ်တို့အားမိန့်တော်မူသောဥပမာကား၊လူတဦးသည်စပျစ်ဥယျာဉ်ကိုစိုက်ပျိုးပြီးမှ လုပ်ဆောင်သောသူတို့အားဥယျာဉ်ကိုငှါး၍အခြားသောပြည်သို့ကြာမြင့်စွာသွားနေ၏။ကာလအချိန်တန်လျှင် လုပ်ဆောင်သောသူတို့သည်စပျစ်သီးအချို့ကိုပေးစေခြင်းငှါဥယျာဉ်ရှင်သည်ငယ်သားကိုစေလွှတ်လေ၏။ဥယျာဉ်စောင့်တို့သည်ငယ်သားကိုရိုက်၍လက်ချည်းလွှတ်လိုက်ကြ၏။နောက်တဖန်အခြားသောငယ်သားကိုစေလွှတ်ပြန်လျှင်၊ဥယျာဉ်စောင့်တို့သည် သူ့ကိုရိုက်၍အရှက်ခွဲပြီးမှလက်ချည်းလွှတ်လိုက်ကြ၏ နောက်တဖန်အခြားသောငယ်သားကို စေလွှတ်ပြန်လျှင်၊သူ့ကိုဒဏ်ရာပေါ်အောင်နာကျင်စွာရိုက်၍နှင်ထုတ်ကြ၏။ထိုအခါဥယျာဉ်ရှင်က၊ငါသည်အဘယ်သို့ပြုရမည်နည်း။ငါ၏ချစ်သားကိုငါစေလွှတ်မည်။ထိုသူတို့သည်ငါ့သားကိုမြင်လျှင်အားနာကောင်းအားနာကြလိမ့်မည်ဟုဆို၏။ဥယျာဉ်စောင့်တို့သည် သားကိုမြင်လျှင်၊ဤသူသည်အမွေခံဖြစ်၏။လာကြ။သူ့ကိုသတ်ကြကုန်အံ့ ထိုသို့သူ၏အမွေဥစ္စာကိုငါတို့ရကြလိမ့်မည်ဟု အချင်းချင်းတိုင်ပင်ပြီးမှ၊ဥယျာဉ်ရှင်၏သားကိုဥယျာဉ်ပြင်သို့ထုတ်၍သတ်ပစ်ကြ၏။သို့ဖြစ်လျှင်၊ဥယျာဉ်ရှင်သည်ဥယျာဉ်စောင့်တို့ကိုအဘယ်သို့ပြုမည်နည်း။ဥယျာဉ်ရှင်သည်လာ၍ထိုသူတို့ကိုသုတ်သင်ပယ်ရှင်းပြီးမှ၊ထိုဥယျာဉ်ကိုအခြားသော သူတို့အားပေးလိမ့်မည်ဟုမိန့်တော်မူ၏။ပရိသတ်တို့သည်ကြားလျှင်၊ထိုသို့မဖြစ်ပါစေနှင့်ဟုလျှောက်ကြသော်၊ကိုယ်တော်သည် ထိုသူတို့ကိုကြည့်ရှု၍ တိုက်ကိုတည်လုပ်သောသူများပယ်ထားသောကျောက်သည်နောက်တဖန်တိုက်ထောင့်အထွဋ်ဖျားသို့ရောက်ပြန်၏ဟူသောကျမ်းစာချက်သည်အဘယ်သို့ဆိုလိုသနည်း။အကြင်သူသည်ထိုကျောက်အပေါ်သို့ကျ၏။ထိုသူသည်ကျိုးလတံ့။အကြင်သူ၏အပေါ်သို့ထိုကျောက်သည်ကျ၏။ထိုသူသည်ညက်ညက်ကြေလတံ့ဟုမိန့်တော်မူ၏။ထိုအခါယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့သည်မိမိတို့ကိုရည်ဆောင်၍ထိုဥပမာစကားကိုဟောပြောတော်မူသည်ကိုသိသောကြောင့် ကိုယ်တော်ကိုဘမ်းဆီးခြင်းငှါရှာကြံကြ၏။သို့သော်လည်းလူများကို ကြောက်၍နေရကြ၏။20ထိုအခါဖာရိရှဲတို့သည်ကိုယ်တော်ကိုချောင်းမြောင်းလျက်၊စကားတော်၌အပြစ်ကိုရှာ၍မြို့ဝန်မင်းလက်သို့အပ်နှံသော အခွင့်ကိုရခြင်းငှါ၊သူတော်ကောင်းဖြစ်ယောင်ဆောင်သောသူလျှိုတို့ကိုအထံတော်သို့စေလွှတ်ကြ၏။21ထိုသူလျှိုတို့က၊အရှင်ဘုရား၊ကိုယ်တော်သည် လူမျက်နှာကိုမထောက်ဘဲ ဖြောင့်မတ်စွာဆုံးမဩဝါဒပေး၍ဘုရားသခင်၏တရားလမ်းကိုဟုတ်မှန်စွာ ပြတော်မူသည်ကို အကျွန်ုပ်တို့သိကြပါ၏။အကျွန်ုပ်တို့သည် ကဲသာဘုရင်အားအခွန်ကိုဆက်အပ်သလော၊မဆက်အပ်သလောဟုမေးလျှောက်ကြ၏။ကိုယ်တော်သည် ထိုသူတို့၏ပရိယာယ်ကိုသိမှတ်တော်မူလျှင်၊သင်တို့သည်ငါ့ကိုအဘယ်ကြောင့်စုံစမ်းနှောင့်ရှက်ကြသနည်း။ဒေနာရိတပြားကိုပြပါ။အဘယ်သူ၏ပုံ၊အဘယ်သူ၏လိပ်စာပါပါသနည်းဟု မေးတော်မူလျှင်၊ ကဲသာဘုရင်၏ပုံ၊လိပ်စာပါပါသည်ဟုလျှောက်ကြသော်၊ကိုယ်တော်က၊ကဲသာဘုရင်၏ဥစ္စာကိုကဲသာဘုရင်အားဆပ်ပေးကြလော့။ဘုရားသခင်၏ဥစ္စာကိုကား၊ဘုရားသခင်အားဆက်ပေးကြလော့ဟု မိန့်တော်မူ၏။ထိုသူတို့သည် လူများရှေ့တွင် စကားတော်၌အပြစ်မတွေ့နိုင်သဖြင့်ပြန်ပြောတော်မူသောစကားကိုအံ့ဩ၍တိတ်ဆိတ်စွာနေကြ၏။27 ထမြောက်ရှင်ပြန်ခြင်းမရှိဟုငြင်းခုံတတ်သောဇဒ္ဒုကဲအချို့တို့သည်လည်းအထံတော်သို့ချဉ်းကပ်၍၊အရှင်ဘုရား၊မယားရှိသောသူသည် သားမရှိဘဲသေလျှင်၊သူ၏မယားကို သူ့ညီသိမ်းယူ၍အစ်ကိုအမျိုးမပြတ်ဆက်နွယ်စေဟု အကျွန်ုပ်တို့အားမောရှေစီရင်ပါပြီ။ညီအစ်ကိုခုနစ်ယောက်ရှိပါ၏။အစ်ကိုအကြီးသည်မိန်းမနှင့်စုံဘက်၍သားမရှိဘဲသေလျှင်၊သူ၏မယားကို သူ့ညီအကြီးသိမ်းယူ သားမရှိဘဲသေပြန်လေ၏။ထိုအတူတတိယသူမှစ၍တယောက်နောက်တယောက်ခုနစ်ယောက်သောညီအစ်ကိုတို့သည်ထိုမိန်းမကိုသိမ်းယူ၍သားကိုမကျန်ရစ်စေဘဲသေကြ၏။နောက်ဆုံး၌မိန်းမသည်လည်းသေလေ၏။သို့ဖြစ်၍ထမြောက်ရာကာလ၌ထိုမိန်းမသည်အဘယ်သူ၏မယားဖြစ်ရပါမည်နည်း။ထိုသူခုနစ်ယောက်တို့သည်ထိုမိန်းမနှင့်စုံဘက်ကြပါပြီဟုလျှောက်ကြ၏။ 39ယေရှုကလည်း၊ယခုဘဝသားတို့သည်စုံဘက်ခြင်း၊ထိမ်းမြားပေးစားခြင်းကို ပြုတတ်ကြ၏။နောင်ဘဝကို၎င်း၊သေခြင်းမှထမြောက်ခြင်းကို၎င်းရထိုက်သည်ဟု မှတ်တော်မူခြင်းကို ခံရသောသူတို့သည်စုံဘက်ခြင်း၊ထိမ်းမြားပေးစားခြင်းကို မပြုတတ်ကြ။သေခြင်းနှင့်အစဉ်ကင်းလွတ်၍ကောင်းကင်တမန်ကဲ့သို့ဖြစ်သည်သာမက၊ထမြောက်ခြင်း၏သားဖြစ်သောကြောင့် ဘုရားသခင်၏သားဖြစ်ကြ၏။ထိုမှတပါး၊မောရှေသည်ထာဝရဘုရားကို အာဗြဟံ၏ဘုရား၊ဣဇာက်၏ဘုရား၊ယာကုပ်၏ဘုရားဟုခြုံငန်း၌ခေါ်ဝေါ်သောအခါ၊သေလွန်သောသူတို့သည်ထမြောက်ကြောင်းကိုဘော်ပြခဲ့ပြီ။ဘုရားသခင်သည်သေနေသောသူတို့၏ဘုရားမဟုတ်၊အသက်ရှင်သောသူတို့၏ဘုရားဖြစ်တော်မူ၏။ထိုသူအပေါင်းတို့သည်ဘုရားသခင်၌အသက်ရှင်ကြသည်ဟု မိန့်တော်မူ၏။ကျမ်းပြုဆရာအချို့တို့က၊အရှင်ဘုရား ကိုယ်တော်၏စကားသည်လျောက်ပတ်ပါ၏ဟုလျှောက်ကြ၏။နောက်တဖန်အလျှင်းမမေးမလျှောက်ဝံ့ကြ။နောက်တဖန်အလျှင်းမမေးမလျှောက်ဝံ့ကြ။ယေရှုကလည်း၊ခရစ်တော်သည်ဒါဝိဒ်၏သားဖြစ်သည်ဟုအဘယ်ကြောင့်ဆိုကြသနည်း။ဒါဝိဒ်၏စကားမှာထာဝရဘုရားက၊သင်၏ရန်သူတို့ကိုသင်၏ခြေတင်ရာ ငါမချမထားမှီတိုင်အောင်ငါ့လက်ျာဘက်၌ထိုင်နေလော့ဟုငါ့သခင်အားမိန့်တော်မူသည်ဟုဆာလံကျမ်းစာ၌ဒါဝိဒ်ဆိုသတည်း။ထိုသို့ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟူ၍ခေါ်လျှင်၊အဘယ်သို့သူ၏သားဖြစ်သနည်းဟုမေးတော်မူ၏။ပရိသတ်များနားထောင်စဉ်တွင်တပည့်တော်တို့အားတဖန်မိန့်တော်မူသည်ကား၊ကျမ်းပြုဆရာတို့ကိုရှောင်ကြလော့။သူတို့သည်ရှည်သောအင်္ကျီကိုဝတ်လျက် လဲခြင်းငှါအလိုရှိကြ၏။ဈေး၌ရိုသေစွာနှုတ်ဆက်ခြင်းကို၎င်း၊ပွဲသဘင်၊တရားစရပ်တို့၌မြင့်မြတ်သောနေရာထိုင်ရာကို၎င်းနှစ်သက်ကြ၏။သူတို့သည်မုတ်ဆိုးမအိမ်ကိုလုယူသိမ်းစား၍အပြစ်မပေါ်စေခြင်းငှါ၊ရှည်စွာသောပဌနာစကားကိုရွတ်တတ်ကြ၏။ထိုသူတို့သည်သာ၍ကြီးစွာသောဒဏ်ကို ခံရကြလတံ့ဟု မိန့်တော်မူ၏